မနေ့ကကာယကာယနိမရှိဘူးဆိုတဲ့တီဆိုတဲ့ကုရမြတ်ဆောင်ရဲ့ဇဂတုမှာဖြစ်ပေါ်လာတဲ့ရှုွက်ကာယပေါ်မှာကာယပမ္ပတ္တ ရှုမြင်မှုဟာရှုမှုဟာဒီသွန်အားတွေပါလေသွန်အားဆိုပါပါတယ်တခုရဲ့သွန်အားမဟုတ်ပါဘူးတတိယအခြေကိုရတော့ဒီနေ့ရလည်းပြောတော့ပါတယ်အာတာပိအာတာပအဘူဒီအာ အားစိတ်ရမယ်အားစိတ်ပါမှကိလေသာစုတတ်ကြီးဟာမဝင်ပါဘူးအားမတတ်လို့ရှိရင်မဝင်ဘူးဆိုတော့စုတတ်ကြီးဟာမချောက်ဘူးခမ်းစဲလို့ရှိရင်တော့ကိလေသာကြီးကဒီလိုဆိုရအစုတတ်ကြီးဖြစ်လာတယ် နောက်ဘူးအပူတကြီးဆိုတဲ့စကားလေးထည့်ထားတာပါတော့လက်ရှိရပြောလို့ရှိရင်တော့ဟောပေါ်လာတဲ့ကိုယ်ငွေရပေါ်ပေါ်ချင်းစိတ်ကြီးစိတ်ကလေးရောက်သွားအောင်ဘုံဘုံတတိကလေးကတ်သွားအောင်အပူတကြီးတွန်းအားပေါ်လို့ဒါတိတ်ကြီးကြီးပါလား ကာယကိုသူ့သဘာဝလက္ခဏာဒီချိုးရချုံလေးပေါ့ဒီကြည့်သွားအောင်လို့ဒါစိတ်ရေးကြည့်ပါလားအဲ့ဒီဒီတတိလေးကပ်ပါပါတဲ့အောင်လည်းပဲရွယ်ကျူးပြရမယ်ရွယ်ကျူးရဆိုဝိတ္တပေါ့လေဒီရှိရတဲ့စိတ်ကလေး ပေါ်လာတဲ့ရှိခွေအာဟုကိုရှိရှိတင်ပေးတယ်ဆိုတော့ရှိခွေအာဟုလေးပေါ်မှာရှိတဲ့စိတ်ကလေးကြီးအဲဒါလေးရောက်အောင်တင်ပို့ပြီးတော့ရှိရှိဆိုတာတဲ့တယ်ပါပဲတဲ့တယ်ရောက်အောင်တင်ပို့ရအောင်တဲ့တယ်ရောက်တင်ပို့ရတယ်ဆိုတော့ချိန်ရွယ်ပြီးတော့တဲ့တယ်ကြီးကြောက်ကောင်းလိုရတယ်ဆိုတဲ့သဘောပါပဲ ဥဒိကတင်ပို့ထားတဲ့အာယုံပေါ်မှာဟလာဝိจารဝိจารဆိုတာကတော့သူကဗမာလူပြောသုံးသက်တယ်ပေါ့လေသုံးသက်တယ်ဆိုတာကဝိတ္တိအစွမ်းနဲ့ပေါ့လေဝိတ္တိရှင်ဘက်နတရားတွေပေါ့လေအဲဒီဘုံမှာတယောက်သွားပြီဆိုရင် ဒီအာရုံရဲ့သဘာဝကျုပ်ဆိုရုပ်သဘာဝတွေပေါ့နာဆိုလို့ရှိရင်သဘာဝတွေပေါ့သူရဲ့ချင်းရဆိုပေါ့ချင်းရှားဖို့ရာအတွက်ပေါ့ပုတ္တတိကဲ့သို့ဖြစ်တဲ့ကိစ္စကဘာဖြစ်လို့ပုတ္တကြီးရလဲဆိုတော့ခုနရုပ်သဘာဝလက္ခဏာအခြေကို ဒီချင်းရဆိုအချင်းရကိုလည်းအဲ့ဒါကြီးထိရှားဖို့ရံတော့ပုတ်တက်ကြည့်ရတာပုတ်တက်ကြည့်ရတဲ့ဖြစ်တာပေါ့တကယ်ပုတ်တက်တာတော့မဟုတ်ပါဘူးပုတ်တက်ကြည့်ရတဲ့ဖြစ်တာပါဒီချန်သဘောလေးတွေပါရပါတယ်အတုဆမှာတော့ဒီတက်ကလည်းအလေးအဲကိုကြီးကလည်းအလေးကျင်မရတယ်ချိန်သားကဥဒ္ဒကလည်းအလေးကျင်မရတယ် လေ့ကျင့်နေရသေးတော့ဆရာလေးကြီးကြည့်ပြရတဲ့သဘောပေါ့ဟင်းတွေ့ခင်ပြရတဲ့သဘောပေါ့ဆရာမနတိကာရလို့ပြောတော့ပါတယ်ဒီနေ့အဲ့ဒါလေးထပ်ရှင်းရမှာလေဒီလိုအားထုတ်တာဟာဝိရိယကတော့ ပေါ်လာလို့ရှိခွက်စီတတိကလေးကပ်ဖို့သူတောင်းရေလတတိလေးဟာလုံးလုံးကြာကြာဖြစ်နေဖို့ဒါတည်းအရေးကြီးပါလားအဲဒါဝိရိယမပါဘဲနဲ့တော့ဒီကြီးကအာယုံမှာမကပ်ပါဘူးဝိရိယအကူရှိရမယ်ဆိုဝိရိယလည်းအားတစ်ခုဖြစ်နေတာလေဆောင်းအားတစ်ခုသူရဲ့အားဆိုင်မှုကြောင့် တတိဟာလည်းပဲရှုခွဲအောင်မှာကတ်သွားတယ်ပဋ္ဌာနာပဋ္ဌာနာဆိုတာကပ်ပြီးတော့တည်သွားတာပေါ့ဒီကပ်ပြီးတော့တည်တဲ့နေရာချိန်များလာလို့ရှိရင်ဆွဲသွားတာမြဲသွားတာပေါ့လေခင်ကပ်သွားတဲ့အနေအထားကြီးရောက်သွားတာအဲ့ဒီအဖြစ်လူတောင်ရှိတယ် အဲ့ဒီစီလေးအာယုံမှာအမြဲတစီခေါ်တရားဆိုရင်လုံးလုံးကြာကြာလေးဖြစ်နေပေါ်တယ်စိတ်ကလေးရောအပူထည့်အောင်ပြောလို့ရှိရင်စိတ်ကအေးဆက်ဆက်ဖြစ်ပြီးတော့ဒီငါကြီးမှန်တော့တာပဲသုတ်တော်တော့မကြီးဟိုလေးလက်ဖြစ်လာတော့တီးဟိုလည်းဖြစ်လာတော့ဒါဆိုအဲ့ဒီလိုအနေထားမရှိအောင်ဆိုပြီးတော့ ရဲတော့တက်တက်ကြောက်ကြောက်လေးပေါ့လေဖြစ်ဖို့တက်တက်ကြောက်ကြောက်အပူအပူကြရအောင်တက်ကြောက်ဖို့ဖြစ်တာအဲ့တော့ပြန်လုပ်ပြီးရတက်တက်ကြောက်ဖြစ်ပြီးတော့စိတ်ဟာလမ်းဆန်းတဲ့သဘောပေါ့လို့ကြတဲ့သဘောဒါလေးရှိနေတာပါတော့လို့ကြတဲ့သဘောရှိပြီးတော့ပြီးတာရှိတော့အေးဆက်ဆက်ပြီးတော့ ဆိုဝိရိယကောင်းသလောက်အဆိုင်ကိုကောင်းသလောက်တတိယလည်းပဲဒီခါရဲတော့အများအားလုံးချက်ပြီးတော့နေတာပဲတော့တတိအများအားရှိပြီးတော့တာပဲတော့ဆိုဝိရိယဟာအာယုံမှာတတိကတ်ကြည့်ပြီးဒီပြီးဆယ်ရည်အချက်ပြီးတော့ဒီဒီတွဲပဲအကြောင်းပေါ်သူတွဲပဲမပါလို့ရှိမရဘူး ရှေးရှေးဝိရိယတွေကလည်းနောက်နောက်ပဋိသေဖြစ်ဖို့ရအတွက်တရားကြီးအထောက်အကူပြုလိုက်ပါစိတ်အကြောင်းကိုခံလို့ပါမှဒါမှတတိယဖြစ်ပါလေအဲဒီလိုတတိယလေးသက်ခုရတော့ဒီအပူရခြင်းအားစိတ်တဲ့သဘောဆိုတာအဲဒီအားစိတ်တဲ့အားလေးတွေပေါ့ဒီကိုယ်ကြီးအားစိတ်တဲ့ဆွမ်းအားလေးတွေ အကောင်းပါကောင်းဖြစ်ဖို့ဆိုတာဆန္ဒလေးပြည့်ပြမယ်ကိုယ်ရဲ့အာရုံစီတတိကလေးကတ်သွားဖို့ရအဆိုင်မှုအဆိုင်လို့ဆန္ဒဒီလေးရေတော့ကတ်ကပ်ပြီးတော့ကြွားလို့တဲ့ဆန္ဒဒီလိုလေးတော့အဆိုင်မှုရောက်ကိလေသာဖြစ်ခွင့်မရအပြင်းကစားကိလေသာဖြစ်ခွင့်မရ တတိမြဲမှုတော့စိတ်စဉ်ကိလေသာမဝင်အဲဒီလိုလက်ရင်းအကျိုးလေးတွေကိုလည်းပဲရလို့ရဆန္ဒလည်းပြင်းပြမှာဒါမှလည်းပဲဆန္ဒပြင်းပြမှာအာသကူကလည်းပဲအပြည့်ရှိပါတယ်အပြည့်ရနိုင်ပါတယ်အဲဒီဆန္ဒလေးပြင်းဖို့ဆိုတာကလည်းပဲယုံကြည်ချက်ရှိပါမှာကိုယ်ရင်အာရုံမလွတ်တော့ ဆုံးရစွာမှတ်နိုင်လို့ရှိရင်ဒီခိုက်တာမှာစိတ်ပိုင်းဆိုင်ရာသွားအားကြီးပြည့်ကြည်သွားတယ်စိတ်ကြီးတန့်ရှင်းသွားတယ်ခိုက်တာခိုက်တာတန့်ရှင်းသွားတယ်အဲဒီတန့်ရှင်းတာကောင်းတဲ့အလို့အဲဒီအလို့ရဲ့အကျိုးကိုကြည်နာနေပြီးတော့ယုံကြည်ချက်လည်းပဲရှိပါမှာ အကျိုးနားမလည်ဘူးဆိုလို့ရှိရင်မယုံကြည်ဘူးမယုံကြည်ဘူးဆိုလို့ရှိရင်ဆန္ဒလည်းမပြုမတောင်းဆိုမတောင်းဆိုဘူးဆိုရင်လောက်တာလောက်ရတာပေါ့လေဟိုဝတရားရှိတယ်ဆိုတာလောက်ရတယ်ဝတရားရှိပေါ့လေလောက်တယ်လောက်ရှိတယ်ယုံကြည်မှုဆန္ဒပြည့်ကြပြီးတော့လုံးလုံးချာချာတက်တက်ချာချာမရှိဘူးဆိုလို့ရှိရင်လည်းတတိဆုံးအားလည်းမလာဘူး လို့ရှေ့ပိုင်းကပြိဿရဲ့အကျိုးတွေကိုတည်လာလည်းပြီးတော့ယုံကြည်မှုလည်းရှိပြီးတော့ဆန္ဒလည်းဖြစ်ကြမှာတဖက်တမကျဲပါပါလိဒီဝိရိယတွေဖြစ်သွားရင်ကောင်းမယ်တတိတိကတ်နေရင်ကောင်းတယ်အကျိုးသိရှိတယ်ဆိုတာပေါ့လေအဲ့ဒီလိုစိတ်အစဉ်လေးကြီးဖြစ်လို့လည်းဆန္ဒဖြစ်ကြမှာဒါမှအာသုရှိတာပါ အားဆက်ကိုပြောလာနိုင်တာပါအဲဒါလည်းယောဂီတို့နားလည်ဖို့အရေးကြီးပါတယ်ဟိုတော့လည်းဒါကြီးပြောခဲ့ပါတယ်ဒါပေမဲ့ဒီခါလေးမှာတော့ဒီလိုဒီလိုလုပ်လို့ရှိရင်စိတ်ဆွမ်းရည်အပြည့်ရှိတတ်ပါတယ်ဆိုတာပေါ့လေအသေးစိတ်ပြောရတဲ့သဘောပါဒီကိစ္စကဓမ္မကြီးကတော့ဆံသဘောရှိပါတယ်ဆိုတော့ဆံသဘောက ဝိပဿနာဆံမှာသမထဆံလည်းမဟုတ်ပါဘူးစိတ်ချသွားတာစိတ်ချသွားတာကဒီဝိတ္တဥစ္စာကပိဋိတုဘာလို့နဲ့ပတ်သက်ပါလားရှုပ်ွက်ရုပ်အာယုံမှာတစ်ခဏတစ်ခဏရှုပ်တဲ့စိတ်ကလေးစက်ကြတော့တဲ့ခိကသမားကြီးဖြစ်ဖို့က ပထမဆုံးဝိတ္တနဲ့ရှုွက်တယ်ပေါ့လေတဲ့အောင်ပေါ့လေအဲ့ဒီစီတဲ့တယ်မှမကြီးတန်းပြီးတော့တက်သွားအောင်ပေါ့လေရှေ့ရှုပြီးတော့တက်သွားအောင်တက်တက်သွားအောင်ရွယ်စုမှုရှိရပါတယ်အဲရွယ်စုပြီးတော့တက်တယ်မှကြီးတက်သွားပြီဆိုလို့ရှိရင်တော့သတိအာယုံနဲ့ပုတ္တတကယ်တော့ဖြစ်သွားတာပါ ဥမိတိုက်ပြီးတော့တာပဲနော်။ဟိုဖောင်းလာလို့မလို့ရှိရင်ညဖြစ်တဲ့အပိုင်းရောက်လာတဲ့အခါမှာတခါကတောက်လာနဲ့တွားပြီးတော့ပုံတိုက်မိတယ်။တခါကကျင်းလာနဲ့ပုံတိုက်မိတယ်။တခါကလည်းပဲကြည့်ရှားတဲ့ကောင်နဲ့တွားပြီးတော့ပို့လိုက်ပြီးတခါတခါလှုပ်တာနဲ့တွားပြီးတော့ပို့တိုက်မိတယ်။ဒီတော့ချိန်ရွယ်ပြီးတော့ တဲ့ပြလိုက်တဲ့အတွက်အဲဒီဖောင်းကိုက်ပိန်ကမှာရှိနေတဲ့ကာယနဲ့ပေါ်လေးပုတ်တဲ့တကယ်ဆိုဖြစ်တာအဲဒီကမှဖောင်းတဲ့ခိုက်တာမှဒီတဘာဝသာသင်ရှားလာတာပါပဲအဲဒီသင်ရှားဖို့ရဒီဥစ္စာပဲအရေးကြီးတယ်နောက်ဆက်မှလို့ရှိရင်ဖောင်းလာလေး ပေါ်ပေါ်ပြီးတော့ကြောက်တော့လေအဖြစ်ညာပေါ့လေအဲ့ဒါလေးတွေပါလို့သိစားရတော့ပါလေကိုယ်စီတဘာဝလက္ခဏာနဲ့သူကြီးတဘာဝလက္ခဏာလေးတွေပေါ်ထင်ရှားဖို့ရမယ်ပေါ်ထင်ထင်ရှားရှားဖြစ်ဖို့ရတဲ့သူကတိတ်အရေးကြီးပါလားအဲ့ဒါကိုရေရသွားပြီဆိုလို့ရှိရင်သို့လို့သို့လို့လည်းမရှိတော့ဘူး မိစိကိစ္စဆိုတာလည်းမရှိဘူးမိဒလားမိဘူလားဆိုတာလည်းမရှိတော့မိသွားပြီမိသွားတော့အားရပါတယ်ခြေလန့်တယ်ဒီအကျိုးစားတယ်ခြေလန့်ဆိုဝန်တာလာတာပဲအဲ့ဒါတွေကတော့တူတော့နေကြရတာတော့နောက်ပိုင်းကျမှဒါတွေကခက်ချာချာခက်ရှိရှိဖြစ်တယ်မှာဒီဒီအားရမှုဝန်တာမှုဖြောရှင်မှုရောနောက်ပိုင်းကျမှအထင်ရှားတယ် ကျင်းလာပြီဆိုလို့ရှိရင်စကလေးဟာဒီချစိုက်ပြီးချတော့တာပဲအဲသမာဓိလည်းဖြစ်သွားတယ်ဒီတော့အယုံကစိုက်ချရေးမှာဆိုလို့ရှိရင်ဒီဆိုင်ငါတွေကအများကြီးအထောက်အကူပြုပါတယ်တော့အကြီးခိုက်တာကတော့ရွယ်စုတဲ့ဝိတ္တလည်းပါသွားပါတော့ ဘာဝလက္ခဏာရှိရဆုံးဖြစ်ဆဲလို့ရခဏခဏပုတ်တိုက်တယ်လို့ဖြစ်တဲ့ဥစ္စာတော်လည်းပါတော့ပါလားအဲဒါသဝုတ္တကသဝုကြာရလို့ခေါ်ပါတယ်ဒီအရုံးနဲ့သူ့ရဲ့တဲပြီးတော့နည်းနည်းလေးပုတ်တိုက်သွားလို့ရှိရင်နည်းနည်းလေးပဲသူကပိဋိဒုက္ခဖြစ်တာပဲအဲဒီပိဋိဒုက္ခဟာ ဟုတ်လားအဲ့ဒီခိုက်တာမှာတော့နိဗ္ဗာန်တရားတွေလည်းကျင်းနေတော့သူအချိုးအစားလိုက်ပေါ်တယ်ဖြစ်လာတယ်အခုဒီပိဋိဒုက္ခအဲ့ဒါဝိဒသပိဋိဒုက္ခလို့ခေါ်ပါတယ်ဒီဝရဏတရားကြီးကင်းကင်းရောက်ဖြစ်ပေါ်လာတဲ့ပိဋိဒုက္ခတဲ့နော်အစပိုင်းခါတော့ခရိကဓမ္မတွေကသိအောင်ကောင်းတယ်ဘူးဒီချော်တာလေးတွေရှိပါတယ်ဓမ္မသားလေးတွေ အဲ့ဒါလေးတွေတော့ဖြေရှားတော့ပါလေဒီမှာတော့ခြေတီဝင်ကြီးထားတယ်ဒီခါလေးကရှင်းလဲရှင်းလဲပါလေပိတိအသေးစားလေးတွေဖြစ်တယ်နော်ပိတိလေးဖြစ်လာပြီဆိုလို့ရှိရင်နေလို့ထိုင်လို့လည်းကောင်းလာတယ်ကွာချမ်းသာလာတယ်ချိုးစားပါလေအဲ့ဒါတော့ဥပဒနာညာရဲ့ဒီဥပစာကဆန်းအရှင်းတော့ဒီမှာပါလေကွာ စာပိုင်းမှာတော့တိတ်ချီကြကြည်ဆိုရလို့ပါလေတခါတခါဝိရိယကအာကုံအာရုံနေလို့ရှိရင်ချော်ထွက်သွားတယ်ဝိရိယအာရုံလို့ရှိရင်လည်းပဲရှိပွဲအာရုံမရှိတာမျိုးရှိရပါတယ်ဝိရိယတော့လောတော်ပါလို့ဖြစ်တော့ဖြစ်ပါတယ်ဒါပေမဲ့လို့ကျေစုမရှိဘူးဆိုလို့ရှိရင်လည်းချောနေတာတော့ မတည့်ဘူးပေါ့အဲတော့ဒီတစ်ခုဟာမမျှတာတော့ကိုယ်ကြရပါတယ်ကောဟမ်ကိုယ်ရလည်းအလောတော်ဖြစ်အောင်ပဲပေါ်ရအောင်ပေါ်ပေါ်ချင်းအဒီအောင်စီကတ်တော်အလောတော်လေးဖြစ်အောင်လူတော်လည်းရှိလွဲတော်လည်းရှိအောင်ပေါ့ဒီတော့ ဒါလေးတွေချော်ပြီးတော့လည်းမဆက်သွားရအောင်ပေါ့လေခုတည်းနဲ့ချိန်တဲ့ခါပေါ့လေအဲဒါလေးရှိပြရပါတယ်အများကြီးရှိပြရတော့စိတ်ပါရှုခွင့်အာရုံလေးတွေဟာပေါ့လေအချိုးကြနဲ့စိတ်သုံးတာမရှိတော့စိတ်သုံးတာမရှိဘူးဆိုတော့တုံရမဖြစ်တော့တုံရဖြစ်တော့ဆိုတော့ကွက်လက်ဖြစ်သွားဘူး ဝိတ္တဝိတ္တအဲဝရိယနဲ့ဝိတ္တညီမျှနေတော့အဲ့ဒါကြီးကသူ့နဲ့သူ့ပါလိစိတ်မှာအာယုံကကိုယ်လောက်ရှိဘူးလေစိတ်ခါစိတ်ခါဒီမှတ်နေတာစိတ်ခါစိတ်ခါနှလုံးသွင်းနေတာပါလေအဲ့ဒါလည်းစိတ်ကလည်းအဲ့ဒါမနစိကာကခေါ်ပါတယ် လက်ရှိကတော့အာဝရိယအောင်သုံးအာဝရိယနဲ့ယေရှုအားဒီတက်ပေါ်လေးချင်းအားဒါလေးတစ်ခုဖြန့်နေအောင်ပေါ်နေသူကပြီးပြီးလို့ပြက်ကန်ပြီးလို့ချိုးကြနေပြီဆိုလို့ရှိရင်စိတ်မှာခုနဖောင်းတာပေရာလေးတွေရောအခြားခြားအာရုံလေးတွေဟာတန်းစီလို့ဖြစ်ပြီးတော့ပေါ်နေ ဘယ်တော့မှစိတ်ကုန်းတာမရှိတော့ဘူး။ကလေးဖြစ်လို့တော့အဲဒီလိုဖြစ်အောင်ဖန်တီးတတ်တဲ့သဘောကိုနတ်စီပါရလို့ခေါ်ပါတယ်။စိတ်မှာအာယုံမစိတ်ကုန်းရအောင်အာယုံမလိုက်ရအောင်အာယုံမပြတ်ရအောင်ကိုယ်လက်ကြည့်ဖြစ်ဖြစ်သွားရအောင်ပေါ့လေ။ဖန်တီးတတ်တဲ့သဘောအဲလိုဆိုပါတယ်။ဒီနည်းအဖြစ်လည်း ကသူအားနဲ့ချိန်အားညှိုက်နေပြီဆိုလို့ရှိရင်အဲ့ဒီညှိုက်နေတဲ့ညှိုက်နေလိုက်ညှိုက်နေလိုက်မှာလေအဲ့ဒီခိုက်တာလေးမှာရှိမှတ်တဲ့စိတ်ကိုအဲ့ဒီအတိအကျပေါ်လာတဲ့အာရုံပေါ်မှာအမြဲတမ်းပဲပေါ့လေဆွဲဆွဲမြဲမြဲပေါ့လေတိတ်လို့ပြီးတော့ကြကြကောင်းသူကဖန်တီးတတ်တယ် အဲ့ဒါလည်းမနတိကာကလို့ခေါ်ပါတယ်ကွာတချို့နေရာတွေမှာဒီမနတိကာကကိုပဲပါဝင်ရတဲ့မှာထည့်သွင်းထားတာတွေ့ရပါတယ်ဒီမနတိကာကကိုအဓိကပြောထားတာရှိပါတယ် သရိကံသောနမနစိကရယတ္တာဟိသာသနာစံပတိတကယ်ရည်ကျဲမှုအစိတ်ကိုရလိုတဲ့ပုဂ္ဂိုလ်ကြီးဟာကိုယ်လုံးစိတ်ထားသုံးပါးလုံးပေါ့လေရှုလို့ဆိုပါတဲ့အရည်ကျဲတယ်စိတ်ထဲမှာဖြစ်တဲ့အရည်ကျဲတယ်ဉာဏ်တက်တဲ့အရည်ကျဲတယ်ပေါ့လေ စိတ်ရည်သေးကိုလောကမှာဒီပညာအရှင်တရားနဲ့ပယ်ရှားပြရတာပေါ့စိတ်ပယ်ရှားလို့ရှိရင်ပယ်ရှားနိုင်တယ်လို့ကိုယ်ရောလို့ပေါ်စိတ်နဲ့ရှိထားရောဘုရားအကျမ်းကဒီကိလေသာတွေဟာဖြစ်နေတာပဲအဲဒီကိုအောင်လေဘုရားမြတ်စွာကဆုံးမထားပါတယ်အဲဒါကိုပါဠိလိုသာသနာလို့ခေါ်ပါတယ် ရေကြီးရေကင်းဝေးစေဆိုပြီးတော့ရေကြီးစေချောင်းလေးလာတယ်အဲ့ဒီလေးလာပြီးတာဒီလာတဲ့အားထုတ်လို့ရှိရင်သတ္တဝါဒီပညာခေါ်တဲ့အကျင့်စိတ်ကသာသနာ300ဟာပေါ့လေဟွန်းသာသနာသပတိဆိုတဲ့အတိုင်းပေါ့လေပြည့်စုံလာတာအဲဒီပြည့်စုံမှုဟာ အကြောင်းဆရာရှိပါတယ်ဒီသာဓုပါသဝနာဒီဒီလေးလေးစားစားဤလမ်းကိုလာချခြင်းအဲဒီကလည်းဆက်ဆက်နေပါလားဒီမစီပဲနဲ့တော့ရန်အထုတ်ဖို့ရပါဘူးဒီကြည့်ရပါလားဒီနည်းကကြည့်ရပါလားဒီနည်းကကြည့်ပြီးဆိုလို့ရှိရင်သာဓုကမနစိကာရ ကျိုးတည်လေးလေးစားစားဒီစိတ်မှာအာယုံမဆက်ရအောင်ပေါ့လေပြက်ချက်ပြက်ချက်ရန်တော့ရန်တော့ရှိအောင်ပေါ့လေအလုံးသွင်းရမယ်ထုတ်တော့နှလုံးသွင်းရမယ်ကျေးဇူးဆိုဆိုတာပဋ္ဌာတော်ဆိုတာဥပဒနာလမ်းကြောင်းဖြောက်ရောက်ဖြောက်ရတာဒါဒီတိုင်းလောက်ပါဆိုဒီတိုင်းလောက်တာဒါဥပဒနာလမ်းကြောင်းဖြောက်လာတာအဲဒါနှလုံးသွင်းနေခေါ်တာဟွန်း အဲ့အမြဲတမ်းလုပ်ပြရမယ်အမြဲတမ်းလုပ်ပြလို့ရှိရင်စိတ်ဟာအာယုကြီးအမြဲတမ်းခိုင်းနေတာပါပဲမိစ္ဆာနေနာဆိုတာပါအဲ့ဒီပုံမှာခိုင်းပြီးတော့ညွတ်နေတာဒီပုံမှာပဲအဲရှိရှိပြီးတော့ဘောလျောက်နေတာပါဘယ်မှစိတ်ဟာမခိုင်းတော့ဒီပုံမှာပဲခိုင်းကြနေတာပါအဲ့ဒါလိုခံကြည့်နေတယ် အဲ့ဒီခံပြီးနိုင်တဲ့အမှန်တရားကအဲ့ဒါနဲ့ဆက်ဆက်နေတယ်သတိကဆုံးတဲ့သတိကမနစီပါကဒီနှစ်ခုဟာသိအရေးကြီးပါတယ်တရားထုတ်တယ်ဆရာမတော်အကြောင်းရှိနေရောက်ပြပြထားပါတယ်ကွာသမီးကြီးဆန္ဒမှာအကျမ်းကရိုင်းဆိုင်ခုတွေပေါ်ဒီကျင်းပြီးတော့ ဒီကျုပ်ကလေးတွေပြည့်စုံလာဖို့ဆိုတာဟာအတုပါဆောလာရှင်ကြီးမှာကိုဒီလေးလေးစားစားနိုင်ရတယ်သတိကမနတ်ရခုနကောသလလမ်းကြောင်းတက်အောင်လည်းပဲအာယုံမချိတ်အောင်လည်းပဲရှိမှရတယ်စိတ်မှာတနည်းအားဖြင့်လည်းပဲပေါ်လာတဲ့အာယုံတွေကိုအများအားကိန်းညွှန်အောင်လည်းပဲအများအားဒီမနတ်စီကတော့ရှိရအောင် ဟုတ်တယ်မလားအဲ့ဒီလိုရှိလို့ရှိရင်ကိုယ်မှာဒီကျေဖို့ပြည့်စုံလာတတ်ပါလေအဲ့ဒီဆိုထားပါအဲ့လိုပြည့်စုံချက်မှာတော့အဲဒီပါကသိရေးပါတယ်ကလမနာချက်တွေလည်းပဲရှိရင်မြတ်စွာဘုရားကိုယ်ဟောတာရှိပါတယ်ပါဠိတော်မျိုးပဲအဲ့ဒါတော့ထုတ်တော်မရတော့ဘူး

သမပ္ပဇာလုံးလာဝရိယလို့ဒီစံကံမှာပြထားပါတယ်သမပ္ပဇာလုံးလာဝရိယဆိုတာကတိမဖြစ်သေးတဲ့ပါပအကုသလတွေအောက်တန်းစာအောက်သို့စိတ်ကြီးမဖြစ်ရအောင်ကျူပါနော်ဒီဖြစ်လာပြီလို့ရှိရင်တော့အလားတူအောက်သို့စိတ်ကြီးမဖြစ်ရအောင်ကျူပါနော် တော့မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ကျူပန်းရတာလေးဖြစ်လက်တဲ့ကုသိုလ်တရားတွေတစ်ဖြည်းဖြည်းပေါ်လေတရားများများများပြီးတော့အားရရှိအောင်ကျူစားရတာအဲဒီအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဥရိယမျိုးကိုအာတဘလုံလဝိရလို့ခေါ်ရတယ်အဲဒီဥရိယရဖို့ဆိုတာကတော့ ဒီခန္ဓာကိုယ်ရဲ့ကျော်ကြီးအယိုးကြီးကျော်ချင်ရိုးကြီးရိုးကြီးအရေးကုန်ခန့်ရကုန်ခန့်သွားပါစေဒီလိုလုံးမှရှိနေတဲ့သွေးတွေ၆ခန်း၆ခန်းသွားပါစေယောက်ျား အာရှင်ကြီးပြည့်ကောင်းမှုရဲ့လုံလဝီရနဲ့အထုတ်ယူလို့တကယ်ရင်းကြတဲ့ချမ်းသာဆိုတာရှိတယ်။အဲဒီရင်းကြတဲ့ချမ်းသာရမှကျင့်ရနိုင်တယ်။ဘုရားကြီးရှောင်ပြဘူးဆိုတော့ဒီဝိရအစီရုပ်စီရောက်ပါလာတယ်။အဲဒီလိုအစီရုပ်ရောက်မှလည်းပဲအဘုရားအာသကုဝိရိယဟာလည်းပဲပြည့်စုံတယ်လို့ဆိုရမှာပါပဲ။ တဖြည်းဖြည်းကြိုးစားလို့ရှိရင်ပြည့်စုံပါတယ်ကျဲနဲ့နဲ့ဆိုရပြည့်စုံခံနိုင်ပါတယ်ဒါလေးကဆိုတော့ဖြစ်မှဖြစ်ဆောင်မလားဆိုတော့တန်တရားတော်ဖြစ်ရဘုရားတိုက်တွန်းတဲ့ပုဂ္ဂိုလ်ရလည်းပဲမဖြစ်နိုင်တဲ့အာရုံကိုစာရိတက်တက်နဲ့တိုက်တွန်းနေတာလည်းမဟုတ်ဘူးဆိုတော့နားလည်ရမယ်အခုပြောတဲ့စကားတွေကမှာအကျော်ပဲအယိုးပဲအရေပဲသိချင်ချမ်းတဲ့ အသာအကုသိုလ်ကိုဆန်းဆောင်ခံစားဖို့ဆိုတော့ဒီလိုကြောင်အတုတဲ့အသာအကုသိုလ်ခံစားတယ်ဆိုတည်ဖို့ရှိတော့တာပဲဒီလိုဆိုကြတာဒီကံပေါ်လာတရားအတုတဲ့ဆိုတည်ဖို့ရှိလာတော့မဟုတ်ပါဘူးအခုရှိတယ်ပဲတရားထုတ်လို့ခြေတဲ့စီရလို့လည်းမရှိသေးပါဘူးသူကြောင့်လည်းသူကခြေတာပါတရားထုတ်လို့ခြေတာတော့မရှိဘူး အကျိုးသားအလုပ်လို့ရှိရင်တည်တာကတော့ခိရိတာတည်တာတော့ဒါတော့ရှိတယ်။နည်းနည်းအထုတ်လို့နည်းနည်းတရားရရင်ခိရိတာနည်းနည်းတည်တာပဲ။ရောင်ရအထုတ်လို့ရှိရင်ရောင်ရခိရိတာတွေတည်တာပဲ။ခိရိဆုံးအထုတ်လို့ရှိရင်ခိရိတာတွေခိရိဆုံးတည်တာပဲ။ဘုဒ္ဓတိအနောက်တက်ပြီးတဲ့တက်တိဒါစီတည်တယ်ဆိုရင်အေးချမ်းပြီးတော့ဗောလေရသရတာကိုတက်တာသွားတာပဲ။ ဒီလိုလည်းလုပ်ပြီးတော့ရဆော်ရဒီတော့တချို့ကစိတ်ကူးစိတ်ကူးတဲ့ပုဂ္ဂိုလ်ကဘယ်နဲ့လဲသိထန်လာရတာဆိုတော့ဒီလိုလုပ်ပြီးတော့ကြောက်ကြုံသွားပါလေလူကြည်လန်းကျင်းတဲ့ဟာဟုတ်ပါဘူးခိရိကာကြည်လန်းသိကြတဲ့ကြည်ရအောင်ကျင်းတဲ့သဘောပါပဲ။ အဲဒီလိုအပူတွေကျိုးသူအားကောင်းသောဝိရိယမျိုးဖြစ်ရအောင်လို့အားမဆိုင်ဘူးဆိုလို့ရှိရင်အများတည်းအားမဆိုင်ဆက်ဘူးကျိုးပါအထုပ်ရှိဘူးဆိုလို့ရှိရင်တော့ရိုးရိုးပုဂ္ဂိုလ်မှာဆိုလို့ရှိရင်ဒီလိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်သွားချက်ပါဖြစ်တဲ့ဉာဏ်တရားတွေ ဖြစ်ဆွဲဖြစ်ဆွဲမှာအခုလိုအားဆက်ပြီးတော့တည်မထားတော့အဲ့ဒီယုံနာဖြစ်စီကြီးမှာကိလေသာတွေအစိုးတက်ကြီးရောက်နေတာပဲစိတ်ကြအောင်လေးဖြစ်သွားလို့ရှိရင်ဇာကခေါ်တဲ့လောဘနဲ့ဆွတ်ဆွတ်လာတယ်ဒေါသတွေတလုံးလုံးဖြစ်ပြီးတော့လည်းဒါလည်းကိလေသာတွေဆွတ်ဆွတ်လာတယ် မသိမှုမောဟကတော့စိတ်ကနေမလို့ရှိရဆိုအဲ့ဒါနဲ့ဆိုးဆိုးလိုက်တာပဲရှားရှားကြည့်တာလည်းဆိုးဆိုးလိုက်တာပဲဆိုးဆိုးနေတဲ့အရာဟာဘယ်တော့မှသွတ်သွတ်လေးချစ်ချစ်ချောချောပို့ပေါ်ပါမရှိဘူးပိဋိတာတိတ်တာခေါ်တယ်ပိဋိတာတိတ်တာရှိတဲ့စိတ်ဆိုးဆိုးနေတယ်အဲ့တော့အများကြီးကိဋ္တာကြီးဆိုးဆိုးနေလို့ရှိရင် တည်ငြိမ်ဖို့ပေါ့လေဒါကြည်လင်မှုမရပါဘူးတဲ့စိတ်ကြည်လင်ကြည်လို့မရဘူးတဲ့သမထမရှိဘူးဆိုလို့ရှိရင်ဝိပဿနာလည်းမဖြစ်ပါဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာိဋ္ဌာဆင်းရဲတွေနဲ့ပဲအခြေခုလာပါပဲမတရားမှုတွေပြုပြီးတော့ပေါ့လေဒီလိုမပြည့်စုံဘူးဆိုလို့ရှိရင်လူမပြည့်တာ စိတ်ကြုံဆိုလူလိုစိတ်ဓာတ်အတိညာအတိမှာကြည့်တော်ဆိုလို့ရှိရင်လူလိုအတိညာရှိတော့လူလိုလည်းအတိညာရှိတော့မလေတော့ထိုင်တာဖြစ်တတ်တယ်အဲ့လိုဆိုရတယ်ကွာဆိုအခုတော့ဘုန်းတော်ကိုဆက်ပြီးတော့ထောင်းကာယဒုက္ခရပါ သူတို့ပေါ်ရင်ပေါ်ရင်ပေါ်လိဘုရားကြီးအားဆိုင်ပေးနေတော့ခုနအေးစစ်စစ်သဘောရောက်လာဘူးပြည့်တဲ့သဘောမလာတော့ဆရာအလို့တော်လေးဆက်ပြီးတော့ခါကျတော့လူလူထုထုလေးဖြစ်ပြီးတော့ဒီထဲတော့ကိုယ့်ကိုယ်ပါပါလေးဖြစ်လာတာကြီးကြီးလေးဖြစ်လာတာအားသက်ပြီးတော့တတိယဖြစ်လာပြီဆိုလို့ရှိရင်စိတ်မောင်းရဆိုတာကိုစိတ်ချွန်းအားဟာဖြစ်လာရင် အာသကုသဝိရိယစိတ်ချင်းဆိုသွားတဲ့တတိယနဲ့စိတ်ချင်းဖြစ်လာတာဒီအချိန်တရားဆိုပါလို့တတိယနဲ့အချိန်တရားဖြစ်လာတာပဲဝိရိယသွမ်းအားတွေကောင်းသလားသွမ်းအားတွေစိတ်ရှင်မှာဝင်လာသလားတတိသွမ်းအားလည်းစိတ်ရှင်ဝင်လာပြီနောက်ကြည်လူမှုတွေကြည်ကြည်မှုတွေအားရှိလာတဲ့အခါကျတော့သမစင်ရ သဗ္ဗဇာနာဆိုတာသဗ္ဗဇာဆိုတာအတိအကျဖြစ်တယ်မရိယကျတဲ့အတိုင်းပေါ့လေ။သုံးနာလေးခွဲကြည့်တာကသုံးနာချောင်းကျိုးလေးကြည့်တာကိုယ်လည်းကြည့်တာပြည့်စုံကြည့်တာအဲမမကကြည့်တာပြည့်စုံကြည့်တာကိုယ်လည်းကြည့်တာကိုယ်လိုလိုခြားခြားနာကြည့်တာထူးထူးခြားခြားကြည့်တာအဲ့ဒါဆိုပြစကားလုံးသိကောင်းတာဒီနေရာမှာလား။ အဲဒါသံဃာတော့သံပညာဆိုတာကိုလည်းရှင်းလိုက်တာအဲဒီသံပညာတွေဘုရားတတိကမာတိပိုင်တဲ့ယောဂီပုဂ္ဂိုလ်မှာဒါတွေပိုင်လာတာပဲအဝိဇ္ဇမရှိတဲ့တဲ့ပြီးတော့ဒီကြည့်ကြည့်နေလို့လားအဲဒီမှာတက်ခွဲကြည့်လိုက်လို့ရှိရင်ကိုယ်တိုင်းအာယုံမလို့တတ်မှတ်နေဖို့ရတယ်ဘုရားအားသက်တဲ့ကိုရိယအဲသမဝါယမမဂ်ကိုခေါ်တယ် အဲဒီအာယုံလေးမှာဆုံးရပြီးတော့ထိကတ်တော်တာကတတိဆိုတဲ့သမာဓိမဲ့ကိုခေါ်တယ်။အဲဒီပုံမှာအာယုံနဲ့တက်ပြီးတော့စိုက်ကြသွားတာကသမာဓိဆိုတဲ့သမာဓိမဲ့ကိုခေါ်တယ်။ဒီတော့အဲဒီလိုဖြစ်သွားတဲ့အခါမှာသမဝေမသမတိသမသမာဓိမဲ့ကိုလည်းမဲ့ကိုသုံးရ။ဒါတွေဖြစ်တိုင်းဖြစ်တဲ့ပရိယုဌာဏတွေသင်သွားတာပါ။ သုဒနာကိလေသာနောက်အာရုံနဲ့မသိနဲ့တဲ့ပြီးတော့သဘောမှန်လေးကြီးကြည့်လာတာပိုင်နိုင်စွာရှုမိတဲ့အာရုံပေါ်မှာသိက္ခာမျိုးပါပြတ်သွားတာအဝိရိယတတိသမာဓိကသမာဓိခန္ဓာအောင်လည်းမသိနဲ့ခွင်ကြတဲ့ပြီးတော့ဗောလေသဘောမှန်လေးကြီးကြည့်နေတာပညာသိက္ခာဗောလေပညာလို့ အောင်လည်းမရှိတဲ့တဲ့တော့သမသင်္ကပ္ပမဲ့ပဲအမှန်တည်းသိပြီဆိုတာသမာဓိရှိမဲ့ပဲဆိုတာပါလေဒီရမဲ့ရင်ဘာလဲပြည့်စုံပါလားအဲ့ဒါပိုက်ပိုက်စီးကမဲ့ခေါ်တယ်သမာဓိခန္ဓာကပြုတ်ထတဲ့ကိလေသာတွေကိုပယ်တတ်တယ်အတိပညာဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီကိလေသာတွေရိုးပေါ်မှာတတ်လိုက်အဲ့ဒီခိုက်တမှာစေတနာတွေရတဲ့ပါးတွေစေတနာတိက ကျူးလို့စီဟာမကြုံဝင်ပဲလို့ကျုံကျူးလို့မယ်ဆိုတဲ့စိတ်ကလေးကညှက်ထားတော့အလိုလိုပဲစေတာဒီကကြီးလည်းပါနေသမောဇသမကမ္မဇသမာဓိဝါဒပါအဲဒီဒီလိုမျိုးပုံပေါ်လည်းပါနေတယ်ဆိုစေနာအရာဒီလိုမျိုးပုံပေါ်လည်းရှုတိုင်းမှာပါဝင်တဲ့ခုနက ဝါဒီလာကပစ္စည်းကြီးကမပေါက်လိုက်တဲ့အခါကျတော့လက်ရှိရှိပါဟွန်းအဲဒီလက်ရှိရှိပါခုနဝိရိယတတိသမာဓိတွေဖြစ်နေတော့အနုဘဒနာဖြစ်လာတဲ့အခါမှာအဲဒီအနုဘဒနာဓာတ်ခွဲကြည့်တဲ့အခါကျတော့ဒါတွေသိရတယ်အဲဒီအနုဘဒနာယောဂီပိုင်တယ်ဒါမှမဟုတ်အနုဘတိခေါ်တယ် အဲဒီအနုပတိပုဂ္ဂိုလ်ဟာသူတိုင်ပိုင်နိုင်နိုင်ရှုနေတဲ့သင်္ခါရလောကပေါ်မှာဘုံဘုံအဲ့ဒီခိုက်တာမှာအခြားခြားသင်္ခါရလောကပေါ်မှာတော့မရှိဘူးလို့ဖြစ်ခွင့်ရှိတယ်ခဏကိလေသာတွေပေါ့လေဖြစ်ခွင့်မရတော့ဘူးကုလေသာပယ်ချောက်နေတာပဲ ရှိပြီးသားပယ်ပြောက်တဲ့လုံးဖြစ်ခွင့်ရအဲ့ဒီဖြစ်ခွင့်ရတဲ့ဆက်မှတစ်ဆက်ဖြစ်ခွင့်ရတစ်ဆက်မှတစ်ဆက်ဖြစ်ခွင့်ရတာဟောဒီအခိုက်တာအခိုက်တာဟောဒီဒီမှာအနေကြီးနော်အဲ့ဒါလေးအရှင်ရနေတဲ့ခါကျတော့တော်တော်ကြီးကြာကြာဆက်နေကြီးဟာကိုယ်ကနေတော့အဲ့ဒါဝိက္ခမနာဝိရိယခေါ်ရတယ်အဲ့ဒါဟာခုလိုကောင်းကောင်းမှတ်တဲ့ပုဂ္ဂိုလ်ကြီး ကာယကိုပိုင်ပိုင်မှတ်မိလို့ကာနုပါဒနာဖြစ်သွားပြီဆိုရင်အဲဒီနုပါဒနာကိုပိုင်လာနဲ့ပဲအဲ့ဒီအကျိုးကလူလေးရသွားတာပဲဒီရင်ကသိရိသာကြီးကြီးတယ်မှတ်ဒီကောင်းလာပြီဆိုတော့တော်တော်ကြီးကြာကြာဆက်ပြီးတော့သိရိသာကြီးကြီးနေတယ်တကယ်အရင်ကြီးရောက်ရတဲ့ပထမဆုံးအရင်အရင်ကြီးရောက်ထူးကြပါလေ။ ဒီရဆန္ဒမှာတတိကဝိရိယဆိုတဲ့သူကသူ့ရဲ့စွန့်ရတဲ့ဒီလိုပါပေါ်ပေါ့တတိကကိုတတေကဝိရိယတဆိုတာကခုနစောစောကပြောခဲ့တဲ့အင်းအားစုအဖြစ်ပါတဲ့အနုပဒနာဉာဏ်နဲ့အင်္ဂါ မရှိလို့ရှိရင်ဖြစ်ခွင့်ရှိတဲ့ကိလေသာအစိတ်ပိုင်းကုလိုဝိရိယတတိပမာတိလည်းမရှိဘူး။အောင်လည်းမရှိရတဲ့ပြီးတော့ကြည့်တာလည်းမရှိဘူး။အဲဒီလိုဆိုလို့ရှိရင်တော့ဘာမှမရှိဘာမှရှိဘူးပေါ့။ဒါဆိုလို့လေခုရှုရှုနေတော့အဲ့ဒါလေးတွေကပါပါနေတယ်ပေါ့။တစ်ချက်မှလည်းရှိတစ်ချက်ဒါလေးတွေကပါသွားတယ်။ တစ်ချက်မှတစ်ချက်ပါပါသွားတဲ့ဟာလေးကိုပါဠိလိုတခေါ်တယ်။ထို့ရှုမှတ်ဖို့စိတ်အစုဖြင့်သုံးဖို့ခုနဥပဒနာအနုပဒနာစိတ်အစုဖြင့်ဥပဒနာဉာဏ်အနုပဒနာဉာဏ်ဖြင့်ဒီလိုလဲဆိုလို့ရပါတယ်။ဒီကမရှိလို့ရှိရင်ဖြစ်ကိုရှိတဲ့ကိလေသာအစိတ်ပိုင်း ဟောအစိတ်ကံကိုဝိရိယပဲနေတာတဲ့ခင်းနေတာအဲ့ဒါဒီကဝိရိယခေါ်တယ်အဲ့ဒါလေးကြည့်နေရလာပြီရလာပြီရှင်တခါတခါမှာမရှိမိတဲ့အာရုံနဲ့ကြုံတတ်ပါတယ်တခါတခါမရှိဘူးပဲ2မိနစ်3မိနစ်စသည်ဒီလိုပဲလက်တော်တော်ရှိပါတယ် အဲဒီကကြတော့ဥပဒနာအရှိန်နဲ့အထူးသဖြင့်အာသဘလုံးလောက်ကြီးအရှိန်နဲ့ဒီဒီသာကြီးဆက်ပြီးတော့ဖြစ်ခွင့်မရဘဲနဲ့ပေါ့လေသိဉာဏ်ကင်းနေတာပေါ့လေအဲဒါဥက္ကမနာဝိနည်းခေါ်ပါတယ်ကွာဒီပညာစာရှိတဲ့အာယုံဟောမှာကုသိတာမရှိတာဒီလိုဝိနည်းကဒါကကအမှတ်တည်းလို့တော်လို့ရှိရင်မရှိသေးတဲ့အာယုံမှာကုသိတာကြီးဆက်ပြီးတော့ကင်းနေတာက ဝိခမနာဝိရိယအဲဒါအမှကောင်းတဲ့ယောဂီဟာအမှကောင်းတော့စက္ကန့်တိုင်းစက္ကန့်တိုင်းပေါ့လေအဲ့ဒီသင်္ဃာဝိရိယအကျိုးအပြည့်လိုက်ရကြတာမှတ်သိကောင်းလာလို့ရှိရင်ဝိခမနာဝိရိယအကျိုးတွေရနေတာပဲတရားထုတ်တယ်ဆိုတာဒါပဲဒီကျိုးတွေရောက်အထုတ်ရတာပဲ အဲကျိုးစားလို့ရှိရင်ဒီကျိုးတွေရပါတယ်။ဘာနဲ့ဘာမှမရှိပါဘူးတကယ်ဒါပဲ။ဒါပဲရည်ကြည့်ရပါ။ဒါကမှအထုနေတော့လည်းမပြောရဘူး။အထုနေတော့မှတော့ကိုယ်ရဲ့အာရုံကိုမိမိရဖောက်ပြီးကြည့်ဖို့ဒါပဲရည်ကြည့်ရတာ။အဲဒီနေ့ကတော့တဏှာကြီးကျော်သွားတော့ဒီမှာဒါပဲတော်ကြအောင်လို့